ငရတုတ်မှာပထမနှဂါထာတာလည်းပဲပါဠိတော်မှာမပါပါဘူးဒါဒီပေကြီးကိုစီစဉ်တဲ့ရှေးဆရာတော်ကြီးတွေဒီပေပေမင်္ဂလာတုတ်ရဲ့အမှုအဖြစ်နဲ့ထည့်ထားတဲ့ခါထာပါယံမင်္ဂလံဒွာဒတဟိအဲ့ဒီဓာတဆိုတဲ့ပုံမှာအခုနောက်ပိုင်းမှာဓတလို့လည်းပဲဖတ်ကြပါတယ်နော်ဒွာဓတမဟုတ်ဘဲနဲ့ဒွာဓတဒါလည်းပဲဟိုကောင်းတာတော့ဒွာဓတဆိုရင်ပို့ပြီးတော့ကောင်းပါတယ်လို့တော့ဒွာဓတဖတ်လည်းပဲဒါမှားတယ်လို့မဆိုနိုင်ဘူး ယမင်္ဂလံဓဝတတယိစိန်တိယေတုတတေဝကတုဌာနံဒီအောနဲ့တောင်းဘူးတတ်နဲ့တွေ့ရင်ဝါဆွဲတောင်းဘူးတတ်တန်ဒါဝိနုပမာဖတ်ပါတယ်တုဌာနံလို့အဲ့အမှန်အတိအကျတန်မှန်ဆိုရင်တော့ကိုဟိုဒါအင်္ဂလိပ်လို thought ဆိုတဲ့အတန်ထနည်းမျိုးပေါ့လေအဲ့လိုထွက်မှတာအမှန်ကတော့ဖြစ်တယ်တိုးတော်လည်းပဲဦးဇင်းတို့မြန်မာကတုဌာနံလို့ပဲထွက်လာခဲ့တဲ့အစဉ်လာကကြားနေတော့ဒီလို ရွတ်မှပဲနားထဲမှာနားထောင်လို့ကောင်းတယ်တောဌာနံဆိုရင်လည်းသိကြတော့နားထောင်လို့မကောင်းဘူးဒါမှမဟုတ်တောဌာနံပဲထွက်ရပါတယ်နာတိကိသန္တိအဋ္ဌအဲ့ဒီထောင်းထောင်းမဲလေးကသင်္ကိတာတွေတော့အများကြီးပါပါလိမ့်မယ်ထင်တယ်ထောင်းမဲနှစ်မျိုးရှိတယ်ဟိုအဲအဆင့်မပါတဲ့ထောင်းမဲနဲ့အဆင့်ပါအောင်လားကျွန်မပြောတော့နော်အဋ္ဌတိန်ပင်စမင်္ဂလံဟေတိတံဒေဝဒေဝေနတပ္ပပါပဝိနာတနံတပ္ပလောကဟိတထာယ မင်္ဂလံတံပနာမဟိဒါသိပြောတာအေဝံမေတုတံအေဝံလို့မထွက်ပဲနဲ့အေဝံလို့ဒီလိုတက်တာအကောင်းအေဝံမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိအဲ့ဒီမှာလည်းပဲနှုတ်တက်တာကဝိဟာရတိလို့အဲ့လိုနှုတ်တက်ကြတယ်ဝိဟာရတိအဲဝိဟရတိလို့အဲ့လိုအတန်ထူပေါ့လေဟာမှာအတန်ထူနဲ့တွားရအောင်ဇေတဝနေအနာထပိန္တိကတလို့အဲ့ဒီလိုအတန်ထွက်မှာ နော်အဲ့လိုဖတ်မှတာကောင်းပါအနာထပေလိကတလို့ဖတ်တာသိမကောင်းဘူးဘာကြောင့်လဲဆိုတော့ကိုဒီအဆိုတဲ့ပုံနဲ့နာထဆိုတဲ့ပုံနဲ့တွဲထားနာထဆိုတာကကုစားရနော်ကိုးခွေရကုစားရအကဒီညမှာမရှိတာအနာထဆိုတော့ကိုးခွေရမရှိတာမိကိုးစရာမရှိတဲ့ပုံကိုယ်တွေကိုပိန်တာကသမင်းပေါ်လေဟိုနောက်ကဣကလေးကပေးတတ်တာအဲကိုးခွေစရာမရှိတဲ့ဆင်းရဲနေတဲ့လူတွေကိုသမင်းပေးတတ်တဲ့ပုံကိုယ်ဆိုတဲ့အဓိပ္ပာယ်ထွက်တယ်အဲ အဲ့ဒါကြောင့်မို့ဒီအကဟိုဘာကောမလဲမဟုတ်ဆိုတဲ့အနဲ့ထွက်တဲ့အပေါ့လေဟို negative အင်္ဂလိပ်လို not ဆိုတာဟာမျိုးပဲဒါကြောင့်မို့အနာထလို့မဖတ်ပဲနဲ့အနာထပိဋိကတဆိုတော့အာရာမေလို့ဒီလိုပိပိတတာထွက်ရမယ်ညာတော့ပြန်အာရမေအာရမေလို့ထွက်ထွက်နေကြတယ်ဗမာတပြည်လုံးမဲ့တယ်နဲ့ဘယ်ကြောင်းမှသွားသွားဒီကလေးတွေအန်လိုက်ရင်ဒီတိုင်းကြီးရတယ်နော်ဟမ်ဒီရအာရမေအာရမေကြီးဖြစ်နေတယ် အာရာမေလို့ဒီလိုပြပြတတ်တာထွက်ရအထခောအင်ညတရာဒေဝတာနော်ဒါအင်ညလို့ဖတ်တယ်အင်ညတရာဒေဝတာအဘိကန္တာယအဲ့ဒါလေးတော့သတိထားသေးခြင်းအဘိကန္တာယလို့ထွက်တာတော့မကောင်းဘူးနော်အဘိကန္တာယလို့အဲ့လိုပြင်ပြီးတော့ထွက်ကြပါဟိုအဘိဆိုတဲ့ပုတ်နဲ့ကန္တဆိုတဲ့ပုတ်တွဲတာအဲအဘိကိုအဘိလို့ခွဲဖတ်ဖို့ကအကြောင်းမရှိဘူးဒါကြောင့်မို့အဘိကန္တာယရတ္တိယ အဘိက္ခန္တဝဏအဲ့ဒီလိုထွက်ရအောင်ကေဝလကပ္ပံဇေတဝဏဩဘာတိတ္တဝအေနဲ့တောင်းဘုဒ္ဓကိုအစ်တန်ထွက်လိုက်တယ်နော်ဩဘာတိတ္တဝဒါဩဘာပေတဝလို့ဦးဇင်းတို့မထွက်ဘူးဩဘာတိတ္တဝလို့ထွက်တယ်ပြီးတော့ယေနဘဂဝါတေနုပသင်္ကမိလို့ကနဲ့မိနဲ့ကတွဲရွာတေနုပသင်္ကာမိဥပသင်္ကမိတ္တဝါလို့အဲ့လိုရွတ်တကြတယ်အဲ့ဒါလည်းပဲမကောင်းဘူးဒီ ဒရာနိယပြောမယ်ဆိုရင်ဒီကမကတထွဲတဲ့နေရာမှာဟိုတင်လို့ချုပ်လိုက်ရင်ကမကြမ်းအဲ့ဒီကမကတထွဲတဲ့နေရာမှာကနဲ့မကိုခွဲခွဲခွဲပြီးတော့မရွတ်ရအောင်ဒါကြောင့်မို့တေနုပတင်ကမိဥပတင်ကမိတော်ဟာလို့အဲ့လိုရွတ်ငါအဲ့တင်ကမိတော်လို့မရွတ်ရအောင်တေနုပတင်ကမိဥပတင်ကမိတော်ဟာဘဂဝန္တံဘဂဝန္တံကြိုက်တယ်လို့ပါအဘိဝါဒိတောဟာဧကမန္တံအဋ္ဌာတိအဋ္ဌာတိမဟုတ်နော်အဋ္ဌာတိအဲ့မှာကြိတ်ကလေးပါတယ်အထားမယ်ပါ ဧကမန္တန်ထိတာအဲ့ဒီရဲ့ဂျိတ်မပါဘူးအဲ့ဒီခုရှင်ကြည့်ဖို့ထာဝမမှာအောက်ကဂျိတ်ကလေးပါရင်အဲ့ဒါကတာတလင်းချင်းရထာဝမဆင့်ထားတာသူကထာဝမတလုံးနဲ့မဟုတ်ဘူးမှန်လားဟိုငါဟာထိုးလူဟာလေးကြတော့ဒါထာဝမတလုံးတက်တက်တဲ့ဒါကြောင့်မဟုတ်မှာအဆင့်ပါတဲ့အတွက်ကြောင့်မို့အထာတိလို့အဲ့လိုဖတ်ရမယ်ဧကမန္တန်ထိတာကြတော့တာတာတလင်းချင်းမပါတော့ထိတာခောတာဒေဝတာဒါမို့ဟိုရှစ်ပါးတိကယူတဲ့နေရာတွေဘာလို့မှလည်းပဲအမှန်ကတော့ အထင်ကသမဏဂတံလို့ဆိုမှပို့ပြီးတော့ကောင်းဒါမှဥစဉ်ကိုယ်တိုင်နဲ့ဒီလာပေးတဲ့ခါကျတော့အထင်ကသမဏဂတံလို့ပဲပေးလိုက်ဒါခုနဒကာယုံမောင်မောင်ရှောက်ထားတဲ့ဒကာလိုပဲလိုက်မဆိုတဲ့အခက်နေမှာလဲဆိုပြီးဒီအများဆိုတဲ့အတိုင်းပဲအထင်ကသမဏဂတံလို့ဆိုလိုက်တာဒါမှလို့အမှန်ကောင်းတာကတော့အထင်ကသမဏဂတံလို့ဆိုမှကောင်းပါတယ်ဘာကြောင့်လဲဆိုတော့ကိုပါဠိမှာကဟိုနောက်ကအလုံးစိတ်ရှိရင်လုံးစိတ်အတွက်ဟိုဂရုဖြစ်အောင်ဖော်ပြီးတော့ဖတ်ရတယ် အဲ့ထားဝမ်းမဲ့နှလုံးနိုင်ရှင်ချက်ကဒီမှာအထက်ကျောင်းနဲ့အောက်ကျောင်းပဲအဲ့ဒါခွဲခွဲပြီးတော့သိအောင်လုပ်ထားကြဖို့ပေါ့လေမသိသေးတဲ့လူတွေအတွက်ပါဧကမန္တာထိတာကောတာတိဝတာဘဂဝန္တံဂါထာယဣဇဘာတိဣဇဘာတိလို့နှမျိုးပဲရွတ်ကြနော်အဲ့ဒီပဲဣဇဘာတိလို့ဖတ်တာလည်းပဲကောင်းတယ်ဣဇဘာတိလို့ဖတ်တာလည်းပဲမှားတယ်လို့တော့မဆိုတတ်ပါဘူးတို့တော့ပိုပြီးကောင်းတာကတော့ဥဒ္ဒလို့ကြိုက်တာတော့ဣဇဘာတိလို့တရွဲရွတ်တာပိုပြီးတော့ကြိုက်တယ်ဒါက ဟိုပါဠိတရားလေးရပြောရင်အဓိနဲ့အဘာတိဆိုတာနဲ့တွဲထားတယ်အဲ့ဒီအဟာဒီမဆိုတဲ့မဟုတ်ဆိုတဲ့အနဲ့ထွက်တဲ့အမျိုးမဟုတ်ဘူးသူကတက်တဲ့ဟိုပါဠိတရားလေးရလာထားတာရှင်းလားကထည့်ထားတာဒါကြောင့်သူ့ကိုအဘာတိလို့မဖတ်ဘဲနဲ့အဘာတိလို့ဖတ်မယ်အတုကိုအဘာတိလို့ဖတ်ရင်အစ္ဆနဲ့တွဲလိုက်ခါလည်းပဲအစ္ဆဘာတိလို့ဒီလိုပဲဖတ်နော်အစ္ဆဘာတိအဲအစ္ဆဘာတိလို့ဖတ်တဲ့ပုဂ္ဂိုလ်ကလည်းမင်းတို့မှားပြီလို့ဒီလိုတော့မဆိုးနဲ့ပေါ့လေပြီးတော့နောက်တစ်ခုက ဘဟုတော့ဘာဟုမဟုတ်ဘူးအဲ့ဒီမှာလည်းဘာဟုတဲ့နှုတ်တက်ကြတယ်ဗမာတကြီးလုံးမဲ့အဲ့ဒါအဲ့ဒီတိုင်းနှုတ်တက်တာပဲဘဟုဒေဝမနုဿာသမင်္ဂလာနိအစိမ့်တယုံအဲ့ဒီအကခုနပြောသလိုမလို့အနဲ့ထွက်တဲ့အမဟုတ်ဘူးနော်ဒီတရားနိယအပူလာထားတဲ့အဖြစ်တော့ကိုအစိမ့်တယုံလို့ဒီလိုပဲထွက်အဲ့အစိမ့်တယုံလို့ထွက်ထွက်ရင်ကမှားလားလို့ဆိုတော့ခုနဥစဉ်ပြောသလိုပဲဒီဒီဘာသာကဘာသာတည်ကြီးဖြစ်နေတော့ကို ဘယ်သူမှအတိအကျတော့မပြောနိုင်ဘူးပေါ့လေသို့တော့ဒီတုံတိဆရာတော်ဘုရားတို့ကအဲ့လိုခွဲခြားထားတယ် negative ပါအနဲ့ထွက်ရင်အလို့လူလူခွဲပြီးတော့ထွက်အဲ့လိုမဟုတ်ဘဲနဲ့ဟိုဒရာနီရအပူလာထားတဲ့အခရာဖြစ်ရင်တော့အစိမ့်တယုံအကိုအလို့မဖတ်နဲ့တော့တခါတွဲဖတ်လို့အဲ့ဒီလိုဆုံးမထားပါဘူးအဲ့ဒီတိုင်းလိုက်တာကောင်းပါအာကင်ခမာနာတုဋ္ဌာနာဘရူဟိလို့အဲ့လိုထွက်ရအောင်ဘရူဟိလို့တက်တာအသိမကောင်းဘူးရ ဟိုပါဠိဘာရင်ရရရတွေ့ရင်ရကောက်ပဲလို့ဒါတိတ်တရားအောက်မိထားအမှန်ကရရတာရကောက်ပါပဲဟိုဥစဉ်လို့မြန်မာအရေးသားမှာသူကဝိုက်ပြီးတော့ရေးထားလို့တာအင်္ဂလိပ်အခါနဲ့ဖလဲမယ်ဆိုရင်သူကအာနဲ့ဖလဲရပါတယ်အခုပြိဿတရားစိတ်ဝင်စားတဲ့ပုဂ္ဂိုလ်များရှိရင်ပေါ့လေဟိုအင်္ဂလိပ်အခါနဲ့ဖလဲနီးဘုံအင်္ဂလိပ်ပါဠိဖန်နီးလည်းဥစဉ်နည်းနည်းပါးပါတော့ပြောပေးရှင်တယ်ပေါ့လေဒါအခုတော့မဟုတ်သေးပါဘူး စိတ်ဝင်စားကြရင်ပေါ့အဲတခါတချို့စလုံးလေးကအင်္ဂလိပ်လိုဖလဲကြည့်လိုက်ရင်အလွန်လွယ်တယ်ပြီးအတိလည်းမြန်တယ်အခုဘရူးဆိုတော့ဘရူးဆိုရင်အင်္ဂလိပ်အခါနဲ့ဖလဲလိုက်မယ်ဆိုရင် BRU ဒီသုံးလုံးပဲအဲဘယ်မှာ U မှာအထက်ကဟိုဒီတရရှိအတွက်အတန်းလေးထည့်ပေးလိုက်တော့ brew heat အဲ့လိုဖြစ်သွားအဲ့လိုအခါဖလဲကြည့်လိုက်ရင်ဒီရရစ်ကိုရပလက်တန်ထွက်တာဟာပါဠိတန်မဟုတ်ဘူးဆိုတာသိထင်ရှား မြန်မာဘာသာမှာတော့ဥစဉ်တော့မတတ်နိုင်ဘူးဘာရရဖြစ်ဖြစ်ရပင်းဖြစ်ဖြစ်မြန်မာဘာသာကမြန်မာဘာသာပြီးကြနေတော့ကိုအဲဗျပဲထွက်မှာပေါ့မြန်မာဘာသာဖြစ်သွားရင်အထူးသဖြင့်ဗြဟ္မဆိုတဲ့ပုံမှာပါဠိဘာသာအနေနဲ့ဖတ်ရင်တော့ဗြဟ္မပဲမြန်မာဘာသာအနေနဲ့ပြောရရင်တော့ဗြဟ္မာပဲပြောမှာပဲဥစဉ်တော့ဗြဟ္မာလို့ပြောရင်ဒါဗမာစကားမဟုတ်ပြန်ဘူးပေါ့လေအဲ့ဒီလိုဟိုဘာသာနှစ်ခုကိုခွဲခြားပြီးတော့ဒါအတန်ထွက်တော့လေ့လာထားဖို့ပါအဒေဝနာသဘာလနာ အဲ့ဒါအသေးဝနာကဘာလနံလို့ဒီလိုထွက်တတ်ကြပါတယ်နော်အသေးဝနာကဒီနေရာမှာအကမလုံးမဆိုတဲ့အနဲ့တွက်တယ်အသေးသေးဝနာကမှီဝဲတာဆိုအသေးဝနာမမှီဝဲရင်ဒါပေမဲ့အသေးဝနာကလို့ထွက်တာမကောင်းပါအသေးဝနာကဆိုတော့ဘာလာနံလို့ဒီလိုထွက်အောင်ဘာလနံလို့ထွက်ရင်ဒါပော့သွားပြီပြီးတော့စာလည်းမမှားသွားပြီဆိုတော့ဘာလာနံပန္တိတာနေကသေးဝနာပူဇာကပူဇနီယာနံလို့ဒီလိုထွက်အောင်နော် ပူဇလေယနာလို့ထွက်တာမဖြတ်တဲ့နေရာမှာဖြတ်တာကြီးဖြစ်နေအဲတချို့စာအုပ်တွေမှာမူခွဲပါတယ်အောက်မှာပူဇနီယနာလို့အဲဘယ်လိုရှိရှိပဲပူဇနီယနာလို့ရှိရှိပူဇနီယနာလို့ရှိရှိဒီတိုင်းပဲဖတ်ရမယ်ပူဇနေယနာလို့တော့မဖတ်ရဘူးဒီပုတ်ပုတ်အနေနဲ့ပြောမယ်ဆိုရင်ပူဇနာဆိုတဲ့ပုတ်နဲ့အေရနဲ့သူတွဲတာပူဇနာအေရဆိုတော့ဒါပူဇနေယလာဖြစ်မှာပူဇနေယလို့မဖြစ်ဘူးပူဇာကပူဇနေယနာအေတံမင်္ဂလမဟုတ်တော့မှာ ပฏิရူပဒေတဝါဒောသပုပ္ပေသကတပုံညတာပုံညတာလည်းမဟုတ်ပါဘူးအတ္တတမ္မာပဏိဒိသတချို့သောက်တယ်မှာပဏိဒိသလို့လည်းရှိတယ်ဒါဘယ်လိုပဲရှိရှိကိစ္စမရှိဘူးဟိုပဏိဒိကတော့ဒရာနီအတိအကျကြိုက်ပဏိဒိဆိုတာကတော့ဆန်းဆောင်ဖို့ရဟိုညမှာလင်္ကာရေးတဲ့ခါကျတော့လင်္ကာကာယံကြိုက်အောင်လုပ်ရတာမျိုးလိုပဲဒီဆန်းမှာလည်းပဲဆန်းဂါထာတည်တဲ့ခါကျတော့ဆန်းကိုင်းကြိုက်အောင်ဆိုပြီးတော့ဒီ အတူတရတရအတူတန်ကိုအရှိတန်ပြုတယ်အရှိတန်ကိုအတူတန်ပြုတယ်စသဖြင့်ပြုရတယ်။ဒါကြောင့်ပဏိတိလို့ရှိတဲ့နာကိုပဏိဒီလို့ဒီလိုလည်းပဲပြင်ရပါတယ်။ဒါဘယ်လိုပဲရှိရှိကိစ္စမရှိ။အိတာမင်္ဂလာမဟုတ်တော့မှာပြရ။ဘာဟုသစ္စေသအဲ့ဒီမှာတချို့စာအုပ်တွေမှာတာကြီးနဲ့ရှိတတ်တယ်။အဲတာကြီးနဲ့ရှိတာလည်းမမှားဘူး။အဲ့လိုရှိရင်တော့ဘာဟုတ်သစ္စေသလို့ဒီလိုဖတ်အောင်။အဲတာကလေးနဲ့ရှိရင်လည်းဘာဟုသစ္စေသ တိတ်ပင်စဝိလေယောစသူတိတ်ခိတောသူဘာတိတာစယာဝါစဧတံမင်္ဂလမုဒ္ဓမာမာတာပိတုဥပဌာဏများပါးဖြင့်ပီတုလို့နှုတ်တတ်တယ်မာတာပိမာတာပိတမိနေဖာစတဲ့ဖြင့်အမှန်ကပါဠိမှာပိတုဒါကြောင့်မာတာပိတုဥပဌာဏဗုဒ္ဓဓာရတသင်္ကဟောအနာကုလာစကမန္တဧတံမင်္ဂလမုဒ္ဓမာဒါနေသဓမ္မစရိယာသညာတကာနေသသင်္ကဟောအနဝိဇ္ဇာနိကာမာနိဧတံမင်္ဂလမုဒ္ဓမာ အာရတိဝိရတိပါပါမစ္ဆပါနာသတန်ယမောအပ္ပမာဒောသအပ္ပမာဒောလို့ဒီလိုပမှာမဖြတ်ရအောင်အပ္ပမာဒောလို့တခါလေးတွဲပြီးတော့ရော့ဒီမှာလည်းပဲပမာထဆိုတဲ့ပုံနဲ့အဆိုတဲ့ပုံနဲ့တွဲထားအပ္ပမာဒောသဓမ္မိတိဧတံမင်္ဂလမုဒ္ဓမဂါရောသမိဝဒောသတန်တုတ်ထိသတချို့စာအုပ်မှာထီလို့လည်းရှိတတ်တယ်ဟိုထီကတော့အမှန်တော့မလိုပါဘူးထိလို့ရှိရင်ဒါပြီးတော့ကောင်းတယ်ကတင်ညူတာညာကြီးတွေ့လား နော်ဒါကိုကတညုတာလို့မဖတ်ပဲနဲ့ကတိညုတာကာလီနဓမ္မတဝနံဣဒံမင်္ဂလမုဒ္ဓမခန္တီစသောဝသတ္တတာနော်တနတာကြနဲ့လေလေအဲတက်လိုက်ပါသောဝသတ္တတာတမနာနိစဒတနာကာလီနဓမ္မတာကိစ္ဆာပါဠိဖတ်တဲ့အခါမှာတန်းတယ်များစလုံးပြီးအောင်ဖတ်ရအောင်တာကိစ္ဆာလို့ခိုင်းရတာဖြစ်တော့အောင်မဖတ်ဓမ္မတာကိစ္ဆာဣဒံမင်္ဂလမုဒ္ဓမ သူကတပောစာအဲ့ဒီမှာလည်းပါးစောနှလုံးစင်းနဲ့ဖမ်းမိကြတယ်တပောစာတပောစာတပောစာလို့ဒီလိုပဲရိုးရိုးခါဗြဟ္မသရိယင်စအဲ့ဒီလိုခါမှာကောင်းဗြဟ္မသရိယင်စအရိယသစ္စာနာတတနာနိဗ္ဗာန်သစ္စိကိရိယာသာအဲ့ဒီမှာလည်းကိရိယာလို့ဖမ်းမိတတ်ကြတယ်ဟိုဗမာဗမာစကားအနေနဲ့တော့ကိရိယာလို့ပဲသုံးတာတို့ရေးတော့ကိရိယာလို့ရေးတဲ့အတွက်ကြောင့်မို့ပါဠိဆိုင်တော့နိဗ္ဗာန်သစ္စိကိရိယာသာလို့ဒီလိုပဲပါပါ ဧတံမင်္ဂလမုဒ္ဓမဖုထတ္တလောကဓမ္မေဟိစိတ်တံယတ္တနာကံပတိအတောကံအာတောကံကိုအတောကံဝိရဟံခီမံဧတံမင်္ဂလမုဒ္ဓမဧတာတိတာနိကတ္တဝနာတပ္ပထမပရာဇိတာတပ္ပထလို့တာမှုဓမ္မတာမှုတတ္တမှာပေါအောင်ဖောက်တပ္ပထတွဋ္ဌိဉ္စံတိတံတေတံမင်္ဂလမုဒ္ဓမံ မပရာဟိတအဲ့ဒီနေရာမှာမမကြီးတက်တက်ကအပူဝင်ထားတာအပရာဟိတလို့ဆိုလို့လဲဆိုလိုတာကတို့တော့လည်းပဲမကဈာဝင်ပေးထားတယ်မကြီးကဒါမင်္ဂလာတော့ကုန်ပါနော်9နာရီထိုးသွားပြီနောက်ပြန်ရအောင်မှာတော့ဘာလို့ရှိသေးတယ်မန်တပတ်အဲ့ဒါအဲ့ဒီတပတ်တပတ်မှာအခါရှစ်လုံးပါရမယ်အခါဆိုတာဟိုအတန်ပေါ့လေ အဲ့တော့အာရတိဝိရတိပါပါပဲဖြစ်လို့အဲ့ဒီကတော့တစ်ပိုက်ထုံးတာတချို့တချို့ဟာကြတော့ဆက်ရွက်တာတွေရှိတယ်ဆက်တာကဘယ်လိုလဲဆိုတော့အဲ့ဒီဟိုပထမပါဒအဆုံးနဲ့ဒုတိယပါဒအစကိုတမတ်တွဲထားတာတွေရှိတယ်တမတ်ဆိုတာတပုတ်တည်းလောက်ထားတာအဲ့လိုတွဲထားတာမျိုးကြတော့တွဲရလို့ဟာပြပါဒီလို ဒီကြောင့်ဘုရားရှင်ဘယ်လိုဖြစ်နေပါပါဘုရားရှင်ဒါကတော့ဟိုအဲဘာသာအနေနဲ့ပြောရင်တော့တချို့ဟာတွေဒီလိုပေါ့ဟိုဥပမာပါဠိလိုဆိုတော့မမဆိုတဲ့ပုတ်ရှိတယ်မမကငါဣထေအနဲ့ထက်တော့ဘုရားငါအားလို့ထက်တယ်အဲ့ဒါဒီတိုင်းနဲ့ဖရတာပဲဒီကဒါရှောင်လို့မရဘူးပေါ့ဒါတော့တို့ကတက်တဲ့ဟိုလို့ပြောတာတွေပါဟိုပါပဆိုမကောင်းမှုရယ်မှန်တယ်ဟုတ်လားမကောင်းမှုပါပဆိုတဲ့ပုံပေါ်မှာ ဒီနောက်ကအာလေးကမှားလို့အတိတ်ကထွက်တဲ့အာလေးပေါ့အဲပါပါမကောင်းမှုမှားဆိုအတိတ်ပဲမကောင်းမှုကဟိုရှောင်းတယ်ဝိပါရှောင်းတယ်အထူးသဖြင့်ရှောင်းတယ်ဟုတ်ပါလေဟုတ်တယ်ခုတမန်တာကစပြီးတော့ဖြည်းဖြည်းထပ်သွားမင်္ဂလာတုတ်ယံမင်္ဂလံဒွါရတဟိစိန်တယိန်တုတဒေဝကာ တွဋ္ဌာနံနာတိခိသန္တိအထတ္တိန်ပင်စမင်္ဂလံဒေတိတံဒေဝဒေဝေနတဗ္ဗပါပဝိနာတနံတဗ္ဗလောကဟိတထာယမင်္ဂလံတံဗနာမဟေဧဝံမေတုတံဧကံတမယံဘဂဝါတာဝဋ္ဌိယံဝိဟရတိ ဇေတဝနေအနာထပိဋိကတအာရာမေအထခောအညတရာဒေဝတာအဘိကန္တာယရတ္တိယအဘိကန္တဝနာကေဝလကပ္ပံဇေတဝနံဩဘာတိတဝါယေနဘဂဝါတေနုပသင်္ကမိဥပသင်္ကမိတဝါ ဘဂဝန္တံအဘိဝါဒတဝါဧကမန္တံအထာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယုံအာကင်ခမာနာသုဋ္ဌာနံဘြူဟိမင်္ဂလမௌတမံ အဒေဝနာသဗာလာနံပန္တိတာနိသဒေဝနာပူဇာသပူဇနေယာနံဧတံမင်္ဂလမုဒ္ဓမံပတိရူပဒေတဝါသောသပုပ္ပေသကတပုညတာအတ္တတမ္မာပဏိတိသဧတံမင်္ဂလမုဒ္ဓမံဘာဟုတစ္ဆင်္စသိပ္ပင်္စဝိနယောသသူတိခိတော သူဘာပိတာစာယာဝါစာဧတံမင်္ဂလမုဒ္ဓမံမာတာပိတုဥပဋ္ဌာနံဗုဒ္ဓဓာရတသင်္ကဟောအနာကုလာစကမ္မန္တာဧတံမင်္ဂလမုဒ္ဓမံဓာနိစဓမ္မစရိယာစညာတကာနိစသင်္ကဟောအနဝိဇာနိကမ္မာနိဧတံမင်္ဂလမုဒ္ဓမံ အာရတိဝိရတိပါပါမိဇပါနာသတံယမောအပ္ပမဒောသဓမ္မေတုဧတံမင်္ဂလမုဒ္ဓမံဂါရဝောသနိဝါဒောသတံတုဋ္ဌိသကတိညုတာကာလေနဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံခန္တီသသောဝသတ္တတာတမနာနိသအတ္တနံ ကာလိနဓမ္မတာကိစ္ဆာဧတံမင်္ဂလမုဒ္ဓမံတဘောစဗြဟ္မစရိယင်စအရိယသစ္စာနာတတနံနိဗ္ဗာနသစ္စိကိရိယာစဧတံမင်္ဂလမုဒ္ဓမံဖုဋ္ဌတလောကဓမ္မေဟိစိတ်တံယတ္တနကံပတိအတောကံဝိရဇံခေမံ ဧတံမင်္ဂလမုဒ္ဓမံဧတာဓိတာနိကတဝါနာတပ္ပထမပရာဇိတာတပ္ပထသွထိန်ခိသန္တိတံဒေတံမင်္ဂလမုဒ္ဓမံ